ဒီနေ့2020ခုနှစ်ဇူလိုင်လ31ရက်နေ့ပေါ့ထေရဝါဒဓမ္မဓမ္မကမ္မထန်ထေရဝါဒဓမ္မကမ္မထန်လမ်းစဉ်အပိုင်း22အရှင်ဘကဘုန်းကြီးတို့ကာဏုပဒနာပိုင်းပြောခဲ့ပါတယ်ကာဏုပဒနာပိုင်းမှာဉာဏ်စဉ်တွေအကြောင်းပြောတယ်ဉာဏ်စဉ်တွေမှာ နာမရူပပရိစေရာဉာဏ်နာယုတ်တွေကိုကိုယ်ကိုယ်ပြပြသိတဲ့ဉာဏ်ဒုတိယကအကြောင်းကျိုးကိုသိတဲ့ဉာဏ်ပစ္စယပရိကဉာဏ်တတိယတမ္ပဒနာဉာဏ်ယုံနာတဘာဝတွေအနေဆအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေအနေဆဒုက္ခအနတ္တကိုမြင်အောင်ရှုတဲ့ဉာဏ်ပါပဲအဲ့ဒီဉာဏ်ပိုင်းမှာဝိတ္တုရိမမှာဒီဉာဏ်ဉာဏ်နဲ့တဆင့်တိုးတက်သွားအောင် ဥရပြညာဆိုင်တဲ့ညာနေဆင်းရဲတက်သွားအင်းဒီထက်ကြောင်းတရားကိုပါဆိုရေးခဲ့တာရေးထားရှိပါတယ်အဲ့ဒါခြေခံပြီးတော့ကမ္မထံဆရာများကအင်းဒီထက်ကြောင်းတရားကိုပါတယ်ဟောပါတယ်ဘုရားတို့ဘာကြီးမှာဆိုရင်တော့မာစီဆရာတို့ရဲ့တပည့်တာရမရာဆရာတို့ရဲ့ဒီတရားနဲ့နာမည်ကြီးပါတယ်အဲ့ဒီအင်းဒီထက်ကြောင်းတရားကိုပါတယ်မှာဘုရားတို့ရှင်ဘက်က ဖြစ်ပေါ်တိုင်းသင်္ခါရယုံနာတရားတွေဖြစ်ပြသဘောရှုရမယ်တရားစုမှတ်တဲ့အခါကျစစရင်ကြတဲ့ဒီအနိစ္စမြင်ဖို့ခက်တယ်ယုတ်တဘာဝနံတဘာဝကြောင်းယုတ်တဘာဝလောက်မြင်တယ်ဒါလေးကိုအနိစ္စမြောင်ပါလို့လဲဆိုဘယ်အရာပဲဖြစ်ဖြစ်ပြတ်တဲ့သဘောလေးကိုအာယုံပြုထားတယ်ပြတ်တဲ့သဘောလေးကိုစိတ်ကညှို့ထားတယ်အဲ့ကကြပေါ်ပြီးပြောင်းပြင်းပြီးပြတ်တော့ဒါအနိစ္စပါလားအဲ့လိုမြင်လား ။ဒါကြောင့်ဒီတရားတွေကြည်ပြီးသရဝရဆရာတော်ကြီးကိုနေသနုပဒနာဆောင်းပေးတဲ့နယ်ဆိုနောက်တိုင်းသားတွေကောက်ချက်ချကြတော့ဒုတိယအဲ့ဒီပြတ်တဲ့သဘောလေးကိုကိုကစိတ်ထဲမှာညှို့ထားတဲ့အခါမှာဘယ်ရာမဆို တွေ့မြင်နိုင်အောင်ပေါ့လေရိုးရိုးသေးသေးလေးလေးစားစားအထောက်အားအဲရိုးသေးလေးစားအထောက်တဲ့နေရာဘုန်းကြီးတို့ရင်ဘက်ကဘုန်းကြီးကျဲကျဲပြန့်ပြန့်ပြောခဲ့ပါတယ်ယောဂီဆိုဘယ်လိုပုံစံမျိုးကျင့်ရမလဲ ဝေစာဝေထောက်ထားနဲ့ပြောခဲ့ပါဒါလေးလည်းမှတ်ပြီးတော့လုပ်ဖို့ရည်ကြည်တာပေါ့နော်ဒီနေ့ဆက်ပြောရမှာကဘာလဲဆိုတော့အဲ့ဒီပြတ်တဲ့သဘောတရားလေးကိုယူသည်လေးစားနဲ့အထုတ်နေမကဘူးဆက်လက်ပြီးတော့ဘာလုပ်ဖို့လိုလဲဘလို့ရှုဖို့လိုတယ်လဲဒါလေးဘုန်းကြီးတို့ဆက်ပြီးတော့လေ့လာပေါ့အဲ ဝိသုရိမကတော့ဒါနဲ့ပတ်သက်ပြီးဗာမိတ်ထားလေဆိုပါဠိလေးဖတ်ပြမယ်နော်သာတစ္ဆကရိယာယတံပါရေတိရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာကြားထဲမှာရက်နေတာပြတ်နေတာမရှိအောင်တတိမြဲနေအောင်ဆက်နေအောင်ကျင့်ဒါတော့ဘယ်ကမ္မထမ်းဆိုနော်ဘုန်းကြီးပဲကျင့်ခြင်းနွားရီတို့သင်္นานသူသင်္นานသားယောဂီများအနေနဲ့ကျင့်ခြင်းတရားမှတ်နေကိုတခါလေးကိုမရမနာကို အဆက်မပြောင်းမှတ်ရတယ်။ဒါကြောင့်ဒီမှာဆောင်းပုံလေးနဲ့မှတ်လို့လေအောင်မနာမရကြားမပြရှုမှတ်မြဲရမည်ဒါလည်းပြောတာ။ဆိုလိုတာတော့ရှေ့တတိနဲ့နောက်တတိဆက်နေရမယ်။ရှေ့မှနဲ့နောက်မှဆက်နေရမယ်။ရှေ့တတိနဲ့နောက်တတိရှေ့မှနဲ့နောက်မှဆက်နေမှာဘုန်းကြီးတို့တမာရီဖြစ်တယ်ဗျ။တမာရီဖြစ်မှာခုနဝိပဿနာဉာဏ်ကြီးဆင်းဆင်းဆင်းဆင်းတက်အဲ့လိုရှုမှတ်တဲ့အခါမှာ ရားကမိန့်တာဣရိယာပု၄ပါးလို့ရှုမှတ်ရမယ်ပြီးတော့အသေးစိတ်မူရများလည်းရှုမှတ်ရမယ်ဒီလိုပြောတာတော့ဘုန်းကြီးတို့ရေပုံရပြောရင်တော့ထိုင်လည်းမှတ်ရမယ်ပြီးတော့ဈဉ္ညာလျှောက်ပြီးတော့မှတ်ရမယ်ပြီးတော့အသေးစိတ်မူရတွေလည်းမှတ်ရမယ်ပေါ့ဒါမျိုးအကြံများပြန်ပြောနေမှာနော်အဲတော့ဘုန်းကြီးတို့တော်တော်များများကတချို့ ပုဂ္ဂိုလ်များကြ ထိုင်တာပဲအာတာတယ်နော်ထိုင်တာတော့မှတ်ပါလေအကြာကြီးပဲကျန်တဲ့ချိန်ကြီးလွတ်နေပြန်လို့အဲ့ဒီလိုမဟုတ်ဘူးနော်ဒီမှာပြောတော့တာထိုင်တာပဲပြပြထားတာပဲပြပြသွားတာပဲပြအကုန်လုံးကမှတ်ဆက်နေရမယ်တတိဆက်နေရမယ်နော်တချို့ကြတော့ထိုင်လာတဲ့ဈေးညာတော့မှတ်ပါရဲ့တကအသေးစိတ်မူရတွေလွတ်နေပြန်ရောဒါမျိုးတွေဖြစ်နေတယ်ဒါမှတ်ထားဖို့ယောဂီမှန်ရင် ထိုင်တဲ့ဣရိယာပုနဲ့လည်းမှတ်ပါဈဉ္ညာရှောင်းဣမှတ်ဈဉ္ညာရှောင်းတဲ့ဣရိယာပုနဲ့လည်းမှတ်ပါပြီးတော့အသေးစိတ်မူရလည်းမှတ်ပါဘုန်းကြီးတို့ဒီနေရာမှာတော့တချို့ဆရာတော်ရဲ့ဤတွေကြောင့်ဘုံညာလက်ခံသဘောကျမာဒီဆရာတော်ကြီးလို့ဆိုတဏှာဤတဏှာဈဉ္ညာရှောင်းဒါမျိုးကောဖြည်းဖြည်းချင်းတိုးယူတယ်ထိုင်ကြီးနဲ့နေလို့မရခန္ဓာကိုယ်ကြီးကရုပ်ခန္ဓာကိုယ်ကြီး စီးတွေချုပ်လာမယ်ဝမ်းတွေချုပ်လာမယ်အစာတောက်တွေပြတ်လာမယ်ဆိုတရားမရနိုင်ဘူးဗျအဲ့ဒါသတိထားဖို့လိုတယ်ပြီးတော့စီးမှန်ဖို့ဝမ်းမှန်ဖို့အိမ်မှန်ဖို့စားမှန်ဖို့လိုတယ်ဒါကြောင့်မို့အစာပိုင်းမှာတမာရီမရခင်ကြာမှာဘာလို့ရမလဲဆိုတော့တဏှာထိုင်တဏှာဈဉ္ညာလျှောက်မယ်နော်အထိုင်ကြီးတဲ့မှတ်ရမှာမဟုတ်ဘူးဈဉ္ညာလျှောက်မှတ်တောင်းလည်းကြိုးစားမယ်ပြီးတော့အသေးစိတ်မူရလည်းမှတ်နိုင်အောင်ကြိုးစားဘယ်လောက်ဒီမှတ်မလဲဆိုအိယာနိုးစားနေ အိယာဝင်သည်ထိမယ်နော်ဒီလိုဝေဝဆရာတော်ကြီးလို့ဆိုရင် နေရောညောင်မိတ်ပဲနဲ့မှတ်တာအဲ့ဒါကိုတစ်ဆက်လို့ခေါ်တယ်အဲဘုန်းကြီးတို့ကတော့အဲ့လောက်မမှတ်နိုင်တဲ့တိုင်ဘုန်းကြီးတို့ယောဂီတွေနေနဲ့အိယာလို့စားအိယာဝင်သည်ဒီအမြဲတမ်းတတိကတ်နေအောင်ကြိုးစားအဲ့ဒီလိုကိုမနာမရကြားမပြပဲနဲ့တတိတွေကိုဆက်နေအောင်ကြိုးစားမှတ်ပါအဲ့လိုတတိဆက်နေမှာတမာရီဖြစ်တမာရီဖြစ်မှာအသိဉာဏ်နဲ့ဆင်ဆင်တက်သွားမယ်ဒါဝမိတ်မှာ နောက်တစ်ခုတဗ္ဗာယကိရိယာယတံပါရီတိသင်လျောဟာသင်လျောလာကို ပြုလို့ရမယ်ဆိုလိုတာကတော့ပြောလို့ရင်ကသူကတရားထုတ်တဲ့ပုဂ္ဂိုလ်ကမိမိနဲ့သင်တော်တာမသင်တော်တာကိုရှောင်ရမယ်သင်တော်ရဲ့ခုနှစ်မျိုးကိုငါမိမိဝဲရမယ်ဒါမျိုးမိန့်ထားသင်တော်ရခုနှစ်မျိုးဆိုသင်တော်တဲ့နေရာပေါ့နော်ဒီမှာ တရားထုတ်တဲ့အခါပြီးတော့ဒါကိုသိတာရှင်းပါမယ်တင့်တော်နေရာတင့်တော်တဲ့ဘုန်းကြီးတွေတွေ့ရေးတာပဲတင့်ကိုတင့်တော်တဲ့ဆွမ်းကရွာနော်အဲဒီကိလို့ပြောရင်တော့ဟိုမှာကိုဗစ် -19 ကလာဈေးဝယ်ရတာဈေးကတိတ်ဝေးသွားဝယ်နေဝယ်လာတဲ့ချိန်ကုန်လို့ဟုတ်လားတင့်တော်တဲ့ဈေးပေါ့ဒီဒီဒီဘုန်းကြီးတို့ဒီနိုင်ငံနေတဲ့ကြိုက်အောင်ပြောရင်ကုလိုချိန်နေကတင့်တော်တဲ့စကားနော်တရားစကားတွေပေါ့ဟိုမှာ တရားခက်ခဲရှိလာပြီဆိုဒီတရားနဲ့ပတ်သက်ပြီးတော့ဆွေးမွေးဆွေးနွေးမဲ့တိုင်ပေမဲ့တငယ်ချင်းမိတ်ဆွေကောင်းသုံးဖို့ဆေးရဒါရှိတယ်။တင့်လေရောတင့်တော်တဲ့ဆေးရကိုရှုမှတ်နေတဲ့နီလန်းနဲ့သင်ပြပေးနိုင်တဲ့ဆေးရမျိုးအာနာပါနမိုင်အာနာပါနပေါ့ဓကမ္မဓမ္မိုင်ဓကမ္မထံပေါ့ဒါမျိုးလိုဒီဆရာတေချာသင်ပေးနိုင်ရမယ်ဒါသင်လျော်တဲ့ဆရာသင်လျော်တဲ့စာဟာရစာရကတင်းအောင်လဲ တိတ်တင်းလုံးနဲ့အိမ်ငိုက်တတ်တယ်နော်တင်းလုံးအောင်လည်းမစားဟွာလုံးတင်းလုံးအောင်စားရမစားဘဲနဲ့လည်းမနေအောင်မစားဘဲနေပြန်နဲ့စားလုံးမှုတွေအားကြီးပြီးတော့အနန္တကူဟင်းနဲ့စားတော့စရာနာရမနေနိုင်အဲ့လိုမျိုးဖြစ်တတ်တယ်အဲတော့ကိုယ်လုံငန်းတွေပြတ်ထားဖို့ဗျာအဲဒါကြောင့်အဲ့ဒီလိုမဖြစ်ရအောင်တင့်တယ်တဲ့အစာအာဟာရတွေကိုကိုယ်ကစားသုံးရတင့်တော်တဲ့ဥတု သင်္တော်ဥရုဆိုတာသိပ်ပူလို့နေနဲ့ထိုင်လို့မကောင်းဘူးဗျသင်္တော်မြတ်တာလားသိပ်အေးလို့နေလည်းမရအောင်ဒီလိုရာသီဥတုကြတော့ပူတော့ပူတဲ့ခါကျသိပ်ပူလို့လည်းထိုင်လို့မရဘူးတော့သင်္တော်ရဲ့ဣရိယာပုတ်ခုနပြောခဲ့ပြီဣရိယာပုတ်ဆိုတာက သင်္တော်ရဲ့ဣရိယာပုတ်ကတော့ဇောင်းပေးထိုင်ရတော့ဗျာကိုထိုင်တဲ့ဣရိယာပုတ်တိုင်းတာထိုင်တဲ့ဣရိယာပုတ်ဇောင်းပေးပေါ့ဒါပေမဲ့ကျန်တဲ့ဣရိယာပုတ်တွေလည်းအကုန်လုံးကျင့်ရဒါလေးလည်းမှတ်ထား အဲ့ဒီခုနှစ်မျိုးကိုဘုန်းကြီးတို့မိဝဲရမှာဆိုရယ်အဲ့ဒီခုနှစ်မျိုးကိုမှဘုန်းကြီးတို့ဒီတဲ့ဘုန်းကြီးမတ်စုမပေးတော့ပါဘူးဒီတိုင်းနားထောင်ပါအဲ့ယောဂီတို့မတ်စုပေးတာတော့ဒီလောက်ပဲရှိပါအဲ့ဒီထဲမှာဘုန်းကြီးနံပါတ်1ကပါလဲဆိုတော့နံပါတ်1ဟာလေးကိုထပ်ပြောပါမယ်နံပါတ်1ကသင်လျော်တဲ့နေရာဌာနကိုမိရမယ်မိခိုးပြီးနေရမယ်ဒါပြောတယ် တင်းလျော်တဲ့နေရာဌာနဆိုတာကိုစာပေကျမ်းဂန်များဘာဖွင့်လဲဆိုလူတွေလူတွေနေတဲ့နေရာနဲ့တိတ်ဝေးတဲ့နေရာမျိုးလည်းမဖြစ်အောင် တိတ်နီးတဲ့နေရာလည်းမဖြစ်အောင်လို့တော့တော့တောင်းတဲ့နေရာကဝေးလို့ရင်လည်းဆုံးခံတော့ဘုန်းကြီးတွေကခက်တာပေါ့နော်ဒီသွားရလာရင်ခက်တာပေါ့တိတ်ဝေးလို့ရင်လည်းနီးလို့မြိုင်လည်းလူသားသူသားတွေလူလုံးတဲ့အတန်းတွေတိတ်ဆိတ်မှုများတော့အထောက်အထားခက်ခဲရှိတတ်တယ် နောက်တစ်ခုကတော့အဲ့ဒီကိုနေတဲ့တရားရှုမှတ်နေတဲ့နေရာမှာလူသွားလူလာနေရမယ်လူလုံးတဲ့အတန်နေနေရမယ်အဲ့ဒါမျိုးလူသွားလူလာလည်းပြီးလူလုံးတဲ့အတန်နေတိတ်ဆိတ်တဲ့နေရာမျိုးပြန်မယ်တရားရတော့ရှင်မောင်မောက္ကလကုလိုမြတ်ကြီးကိုဖေရမိန့်ထားတာရှိပါတယ်ရှင်မောင်မောက္ကလကုလိုမြတ်ကြီးအိမ်ငိုက်တဲ့ခါမှာထိနာမိတာခေါ်တော့ဗောအချင်းတဲ့စိတ်ကိုဒီအချင်းတဲ့စိတ်တွေပဲဖြောင်းကြောင်းတရားတွေအရှင်ဟောပါတယ်ပြီးတဲ့ခါမှာ ယ်လိုနေရာမျိုးရွေးရမယ်ဆိုရင်မှတရားပြောသွားမယ်အဲ့ဒီအနေနဲ့တူတူပါနောက်တစ်ခုကတော့ဗာလဲဆိုဒေါ်တဲ့တောင်နဲ့သွားအထုတ်ပြီးဆိုရင်ဒီမှတ်တို့ချင်းတို့ရင်းတို့နေပါမယ်ပြီးတော့အနေနဲ့ရှိတဲ့တောရိုင်းတောတွင်းတရိษံတွေရဲ့အနေနဲ့ကင်းအောင် မရှိတဲ့နေရာမျိုးလည်းရွေးရမှာပေါ့ဒါမျိုးရွေးချက်ထိုင်နောက်တစ်ခုကတော့စားစရာဝတ်စရာဆေးဝါးပေါ့ စာတော့ဆေးဝါးနေရာထိုင်အဲ့ဒါတွေရလွယ်တဲ့နေရာရှိရမယ်။နောက်ကိုယ့်ကို အနိကသင်ပြဆုံးမပေးတဲ့ဆရာကောင်းလည်းရှိရမယ်။ဒါတော့ဘုန်းတို့သင်နေဘုန်းကြီးတို့သင်နေရောတဲ့သင်တော်တဲ့နေရာ၅မျိုးလို့ပြောပါ။နောက်တစ်ခုကတော့ဗာပြောလဲဆိုသင်လျော်တဲ့စကား10မျိုးဒါဘုန်းကြီးတို့မိဂိယတော့မှာပါပါတယ်။အဲ့ဒီအတိုင်းပါပဲ။စကားပြောတဲ့အခါကျဘုန်းကြီးတို့တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကြတော့ အကြောင်းမရှိဘဲနဲ့မပြောအောင်အကြောင်းရှိလို့ပြောပြရင်လည်းပဲတရားနဲ့ဆက်တဲ့စကားကပြောအောင်ပေါ့နော်အဲ့ဒီတရားနဲ့ဆက်တဲ့စကားတွေကဘာလဲဆိုအလိုနှဲမှုနဲ့ဆိုလိုတာကတော့အလိုနှဲမှုနဲ့ပတ်တဲ့စကားဆိုတာကတော့ဟိုဟာရခြင်းတရားရခြင်းတရားထုတ်နေကအဲ့ဒါတွေထားနေအဲ့လိုစိတ်တွေဖြစ်နေလိုက်စိတ်ကမငြိမ်ဘူးအဲကြောင့်မို့အလိုနှဲမှုနဲ့ပတ်သက်တဲ့စကားပြီးတော့ရောင်ရဲတင်းနေမှုနဲ့ဆက်တဲ့စကားကိုရှိသမျှ ဖြစ်သမျှဒါလေးနဲ့တင်းနေရောင်ရဲနဲ့ဆက်တဲ့စကားပေါ့နော်အဲတင်းနေရောင်ရဲမှုမရှိရင်တော့ဟိုကပြောရဒီကမေးရမဆုံးနိုင်ဘူးပေါ့နောက်မျိုးသားမျိုးသမီးရောနှောခြင်းမရှိဘူးနဲ့ခွဲခွာနေခြင်းနဲ့ဆက်တဲ့စကားနော်ဒါကတော့တရားနဲ့ပဲပဲမှရေးကြည့်တယ်ဗျနော်မျိုးသားမျိုးသမီးအတူနေလို့မရအောင်နော်အဲ့လိုနေလိုက်ရင်ဘာဖြစ်လဲဆိုတော့တမာရိရဖို့ခက်တော့ အဲဒါကြောင့်မျိုးသမီးမျိုးသားအတူနေလို့မရအဲ့လိုခွဲခွာနေတဲ့ဟာမျိုးကပိုကောင်းတယ်အဲ့ဒီကမျိုးအဲဒီမှာဘုန်းကြီးတို့လောကမှာတော့ဒါအတူနေကြတော့ဒါပေမဲ့လို့ဘုန်းကြီးတို့နည်းနည်းတရားစကားလေးနည်းနည်းပြောမယ်နော်ဒါတော့တတိယဒါနလည်းရွှေချင်းဆရာတော်ပေါ့ဘရမရွှေချင်းဆရာတော်ရှိတယ်ဒုတိယရွှေချင်းဆရာတော်ကဆရာတော်ဝိသုဒ္ဓဝိသုဒ္ဓရာမှာဆရာတော်ဆိုပြီးတော့မန္တလေးမှာကျောင်းတည်ထားတယ်မဆိုရင်ရှေ့ဘက်က တတိယရွှေချင်းသာနာမည်ဆရာတော်တပင်းဆရာတော်သူ့ရဲ့ဆုံးမလေးကောင်းတယ်ဘုန်းကြီးတို့မိသားစုလိုက်နေကြတယ်နေလိုက်အချိန်ကြရင် ခွဲရတာဟုတ်ဒါတော့လည်းတယောက်တည်းလာကြတယ်တချို့တော့မှားဘူးတွေပါလေရှိပါအနေပါဆရာတော်ကြီးကဗာရေးထားလဲဆိုကိုယ်ကိုလည်းသူမပိုင် သူ့ကိုလည်းကိုယ်မပိုင်ဘယ်သူကိုမှဘယ်သူမပိုင်ကိုယ်ကသူ့ကိုပိုင်နေတယ် သူကလည်းကိုယ်ပိုင်နဲ့ထင်တယ်တကယ်တကယ်ကျတော့သေဘေးတွေဂျုံလာပြီအိုဘေးတွေဂျုံလာပြီနာဘေးတွေဂျုံလာပြီဘယ်သူဘယ်သူမှမပိုင်ဘူးနောက်ဆုံးဆရာတော်ကြီးကဘာကောက်ချက်ချပဲလေကိုကိုတော်မှကိုမပိုင်နောက်တော့မှကိုကိုလည်းသူမပိုင် သူ့ကိုလည်းကိုမပိုင်ဘယ်သူကိုမှဘယ်သူမပိုင်ကိုကိုတော်မှကိုမပိုင် အချိန်တိုင်းမှာသူဖြစ်ခြင်းလို့ဖြစ်ကိုဖြစ်ခြင်းလို့ဖြစ်အချိန်တိုင်းအချိန်တိုင်းမှာ မိုးခြင်းမနဲ့အိုရတယ်ယောဂမဖြစ်ခြင်းမနဲ့ဖြစ်ကြရတယ်မသေးခြင်းမနဲ့လည်းသေးကြတယ်သူပြင်းလို့ပြင်းတာဘုန်းကြီးတို့ဘာတခုမှလုပ်လို့မရဘူးနော်နောက်ပြီးတော့ကိုကတော့လဲသူ့ကိုပြစ်သူကတော့လဲကိုကိုပြစ်အခုဆိုယောဂဆိုရင်ဖြစ်တဲ့ခါကျတော့ဟုတ်လားသူကလည်းရင်ပြစ်ချင်းပြစ်သွားမယ်ကိုကလည်းရင်ပြစ်ချင်းပြစ်ပြစ်သွားမယ်အဲကြောင့်ကိုကတော့လဲသူ့ကိုပြစ်သူကတော့လဲကိုကိုပြစ်နောက်ဥစ္စာတွေပစ္စည်းဥစ္စာတွေငွေကြေးတွေ အိမ်တွေကားတွေဒါတွေဘုန်းကြီးတို့လည်းကြောင်းနေပေါ့ဗျာပြုတ်လုပ်ထားကြဒီအရာတွေကဥစ္စာကတော့လဲလူကိုပြည့်လူကတော့လဲဥစ္စာပြည့်လူကသေသွားရင်လူကဥစ္စာပြည့်ထားရတာပေါ့ပစ္စည်းတွေကဆုံးရှုံးပြည့်စည်သွားရင်လူကိုပြည့်ထားရတာဒါကိုပြောပါ နောက်တစ်ခုကတော့ဗာလဲစင်စစ်မုတ်ချမြဲမရှိပါအိဋ္ဌာပါတကားစင်စစ်မုတ်ချကြောက်စရာဒုက္ခပါတကား စင်စင်မုတ်ချအစိုးမရအနတ္တပါလေကဒါတပြင်းဆရာတော်ရဲ့ဆုံးမပေါ့ဒီဟာလေးဆင်ခြင်ပြီးတော့အဲဘယ်သူမှမပိုင်တာမဟုတ်ဘူးပြီးတော့တို့အချိန်ရသမျှသူတော်ကောင်းတရားလေးတွေလောက်မှာပဲဒီလိုတုံးနဲ့တူခွဲခွာနေခြင်းနဲ့ပတ်သက်တဲ့စကားလေးလည်းပြောဆိုပြီးတော့ခွဲခွာပြီးနေနိုင်ရမယ်တဲ့နောက်တစ်ခုကတော့တိတ်ဆိတ်တဲ့ငြိမ်သက်တဲ့ အရမှနေတဲ့အကျိုးကျေးဇူးတွေပေါ့ဥပမာဟောတော့တဲ့တောင်းတဲ့နေရာနဲ့သိကောင်းတာပဲဘယ်သူမှမရှိတဲ့နေရာလေးနေတဲ့နေရာလေးမှာနေရာနဲ့သိကောင်းတာပဲတရားလေးနဲ့နေကြည့်ပါလားဆိုဒါမျိုးလေးတွေပေါ့တခုနဲ့တူပြောကြတော့နောက်တစ်ခုကတော့ဗာလဲဆိုတော့ကြိုးစားအားထုတ်ရင်ဒီချမ်းသာမှုရနိုင်တဲ့အကြောင်းအရာတွေပေါ့ဥပမာဝေဟုဆရာတော်ကြီးတို့ဆိုဗာအာမခန္ဓာလဲဆိုရင် သူတို့ကညလည်းမိတ်ပဲနဲ့မှတ်နိုင်တဲ့ပုံကိုယ်တွေအခုဘုန်းကြီးတို့ဒီ9နာရီရနဲ့စာပြီးဆရာတို့ကြီးကတရားသင်ပေးတယ်ဆိုပါလို့ညလည်းမရအောင်နောက်နေ့ညနေ9နာရီမှသူကတစက်ခေါ်တယ်အဲ့လိုတရားစစ်တဲ့ခါကျဒကာကြီးဓမ္မကြီးဘယ်နှဆက်ရပြီလဲဒီလိုတရားစစ်တဲ့လို့ပြောပါတယ်ဘုန်းကြီးတို့လည်းမတွေ့ဘူးပေါ့ဘုန်းကြီးတို့မောင်းတော်မြင်စင်တော်ဆရာတော်ရဲ့နဲ့ဘုန်းကြီးကိုပြောပြဘူးတော့အဲ့ဒီလိုနေတဲ့ခါကျတော့ ဘာပြောလဲဆိုတော့ဝေဟုဆရာတော်ရအမခံချက်ပေးတာတစမ်းတော့တော့ရအောင်မှတ်ကြည့်ပါတဲ့ထုကိုထူစေရပါမယ်ဒီကအဲ့လိုရဲရဲကြီးအာမခံတာအဲ့တော့ဝိရိယသမားကိုအဲဝိရိယနဲ့ပတ်သက်ပြီးတော့တင်းတင်းရင်ရင်ပြောနိုင်တော့24နာရီလုံးကိုမိတ်ဖက်နဲ့ရှုမှတ်နိုင်တယ်ဒီလိုစကားတွေလည်းပို့ပြီးတော့နားထောင်ပြီးနားထောင်မှလှုပ်လှုပ်ချင်တဲ့စိတ်ကပေါက်တာပြီးတော့တီလာနဲ့ သီလလုံခြုံအောင်စောင့်ထိမှုနဲ့ပတ်သက်တဲ့စကားပေါ့ဥမာသီလနဲ့ပတ်သက်တဲ့စကားပေါ့ရဟန်းဆိုရဟန်းသီလဖြူစင်တဲ့ကျင့်ဝတ်တွေရှိတယ်လူဆိုလူပေါ့လေငါးပါးသီလဘယ်လိုလုံအောင်လုပ်မလဲဥပုပ်သီလဘယ်လိုလုံအောင်လုပ်မလဲဒီစကားတွေပေါ့ဒါတွေကိုမပြချာနာလေ့လာနေရနောက်ပြီးတော့တမာရီနဲ့ပတ်သက်တဲ့စကားပေါ့နော်တမာရီအောင်ဘယ်လိုလုပ်ရမလဲစကားပြောနေတမာရီကကျဲတာမင်းအရင်ဘက်ကပြောခဲ့ပြီနော် တမာရီနဲ့ဆက်တဲ့စကားတမာရီကိုခိုင်မြအောင်ဘယ်လိုလုပ်ရမလဲဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲဒီလိုစကားမျိုးတွေဒါမျိုးတွေじゃသင့်တော်တဲ့စကားပေါ့ဉာဏ်ပညာနဲ့ဆက်ဆက်တဲ့စကားတမာရီရမှာဉာဏ်ဖြစ်တယ်ဒီတော့တမာရီရအောင်အထုတမာရီရလာဉာဏ်ကအလိုလိုဖြစ်လာလိမ့်မယ်ဒီလိုတရားတွေလည်းနာပေးရတော့နောက်မက်ဖို့နိဗ္ဗာန်နဲ့ဆက်တဲ့စကားဟောမက်ဖို့နိဗ္ဗာန်ရောက်တဲ့သိချမ်းသာတာပဲဘိုးဘေးနာဘေးတေဘေးတွေကကင်းသွားတာပဲ ဒီတရားစကားတွေလည်းကြားနာမယ်ပေါ့နောက်ပိဿခဏဉာဏ်နဲ့ဆက်တဲ့စကားဒီမှာတိုင်းရပြောသွားနော်မက်ဖို့နိဗ္ဗာန်ပြီးပိဿခဏဉာဏ်ဖြစ်ကုန်ဖြစ်တယ်ဒါကြောင့်ပိဿခဏဉာဏ်နဲ့ဆက်တဲ့စကားပိဿခဏဉာဏ်ဆိုတာက သောတာပတ္တိမက်ဖို့ရပြီးနောက်ပိုင်းမှာပိဿခဏဉာဏ်ဖြစ်ရင်သောတာပန်ပုဂ္ဂိုလ်ကိုယ့်အကိုဆင်ញင်ပြီးသိပါဦးငါပါဠိဒေတာတွေပယ်သွားပြီငါမှာပါဠိဒေတာတွေကြံသေးတယ်ဒီလိုသိတာပါဗျာ အဲ့ဒါကြောင့်ဝိသကနာဉာဏ်ဖြစ်မှစိတ်ချမှာအဲ့ဒီလိုသင့်တော်တဲ့စကား10မျိုးကိုယ်တရားထုတ်နေလွယ်လွယ်ကူရနိုင်ရမယ်လို့ဆိုလိုပါတယ်ဒါလေးလည်းမှတ်သားကြကောင်းတော့နောက်တစ်ခုအိန္ဒိထက်မြက်ကြောင်းတရားကိုဝိသုဒ္ဓိမကဗာမိတ်ထားတယ်တမာဒိဋ္ဌသနိမိတ်တကဟေနိကဟေနိနာ ကိုယ်မှာတရားရှုမှတ်တဲ့ချိန်ကာလတွေပြန်ပြီးတော့ဆင်ញင်သုံးသပ်ကြည့်ပေါ့နော်ဘယ်လိုရှုမှတ်တဲ့ခါမှာတမာရီကောင်းတယ်ဘယ်လိုရှုမှတ်ရင်တော့တမာရီမကောင်းဘူးအဲတော့တမာရီကောင်းတဲ့ရှုမှတ်မှုမျိုးတွေမှတ်သားထားတယ်တရားရှုမှတ်လို့ကောင်းခဲ့ဘူးတဲ့စိတ်တည်ငြိမ်ကူတဲ့ရှေ့ရှေ့တုန်းကတမာရီနမိတ်အကြောင်းလေးတွေပေါ့လေဒါမှတ်သားတယ် မှတ်မကောင်းတဲ့ခါကျအဲ့ဒီတမာရီနမိတ်ဟောင်းတွေကိုပြန်ပြီးဆင်ញင်ပြီးတော့ရှုမှတ်နေရင်ဒါတမာရီကောင်းတတ်ပါတယ်နော်ဟာရင်တော့ဒီလိုစိတ်တွေပြန်လွင်နေဘုရားကုံတော်လေးမှတ်လိုက်တယ်ဒီလိုစိတ်တွေပြန်လွင်နေရင်မေတ္တာလေးပွားလိုက်တယ်ဒီလိုစိတ်တွေဆင်ញင်ပြန်လွင်နေဗရဏဗရဏတတိသေခြင်းတရားလေးကိုဆင်ញင်လိုက်တယ်အဲ့ဒီကြစိတ်ကပြန်ငြိမ်သွားတယ်ဒါလေးတွေတေချာမှတ်ထားတယ် ကိုယ်မှာရှုမှတ်နေနေတမာရီဘယ်ဟာမြန်မြန်ရလွယ်လဲစိတ်ကဘလို့နီးနမတ်တာကိုကတ်လွယ်လဲဒါလေးတွေလိလာတာတယ်စိတ်တွေတောင်ပြောင်းလွင်လာပြီဆိုအဲ့ဒီနေကိုပြန်သုံးချခိုင်းတော့ဒါကြောင့်မို့ဘုန်းကြီးတို့ဆောင်းပုံလေးအဲ့ဒီမှာလေစိတ်တည်နေစိတ်တည်ငြိမ်ချောင်းနော်နမိတ်ဟောင်းကောင်းကောင်းမှတ်ရမည်ဆိုဘုန်းကြီးတို့အဲ့ဒီဟာလေးပြောထားတယ်နော်အဲ့ဒါလေးမှတ်ထားပါ နောက်တစ်ခုကတော့ဗာလဲဆိုတော့ဘုဇင်ကနေစအနုပိုဒနာတာယဘုဇင်တရားတို့လျော်စွာဖြစ်စေခြင်းသင့်တော်စွာပွားများပေးရမယ်လို့ပြောတယ်။ဒါကြောင့်ဘုန်းတော်ကဘုန်းကြီးတို့ကသင့်လျော်လျောက်ပတ်ဘုဇင်မြတ်မပြတ်ပွားရမယ်ဆိုအဲ့ဒီထက်မြက်ကြောင်းတရားတွေအဲ့ဒီအရာတွေကိုဆက်ကြည့်မယ်နော်။ တင့်လျော်လျောက်ပတ်ဘုဇင်မြမပြတ်ပွားရမယ်ဒါနဲ့ပတ်သက်ပြီးတော့အရင်ဘက်ကလည်းဘုန်းကြီးတို့ဘုဇင်နဲ့ပတ်သက်ပြီးအထိုက်လျော်ပြောခဲ့ပါတယ်နော်ပြီးတော့ဒီနေ့ကတော့ဒါကြီးမပြောတော့ပါဘူးဒီအရင်ဘက်တုန်းကအားလေးဘုန်းကြီးဆောင်းပုတ်လေးနဲ့ဟိုမှတ်စုတွေလည်းပေးခဲ့ပါတယ်အင်းဒီငါးပါးညီမြောက်ပြုလို့ရခြင်းနဲ့ဘုဇင်ခုနှစ်ပါးညီမြောက်ပြုလို့ရခြင်းဆိုဘုန်းကြီးနှုတ်ပေးခဲ့ပါတယ်အဲ့ဒီအကြောင်းအရာလေးပဲပြန်ပြောမယ်နော် စိတ်ဓာတ်တွေတက်ကြွနေရင်ဟုတ်လားစိတ်ဓာတ်တက်ကြွနေပါက ရှုရဖို့စဉ်များစိတ်ဓာတ်တွေတက်ကြွနေတဲ့ခါမျိုးမှာဆိုရင်ပတ္တိတံဖို့စဉ်တမာရီတံဖို့စဉ်ဥပိ္ပခတံဖို့စဉ်တွေကိုရှုပွားပေးရမယ်ဒီလိုညွှန်ကြားတာနော်ဗျာစိတ်ဓာတ်တွေကြာနေပြီဆိုရင်ဓမ္မဥစ္စာတံဖို့စဉ်ဝိရိယတံဖို့စဉ်ပိဋိတံဖို့စဉ်ဒါတွေရှုပွားပေးရမယ်လို့ပြောတယ် စိတ်ဓာတ်တွေတက်ကြွနေဒါကိုနှိမ်ချပေးစိတ်ဓာတ်တွေကြာနေတင်ပေးရအဲ့ဒီကြောင့်မှတရားရှစ်တက်တယ်စိတ်ဓာတ်တွေတက်ကြွလောအချင်းနေလည်းမှတ်လို့မကောင်းလွတ်ထွက်နေတာဒါကြောင့်မို့စိတ်ဓာတ်တွေတက်ကြနေတဲ့အခါမှာစိတ်ဓာတ်တွေတက်ကြွနေစိတ်တွေကပြန်လွင်နေတယ်ပြန်လွင်နေတဲ့အခါမျိုးမှာဆိုရင် ပတ္တိတံဘောစင် ဘာသာဖြစ်တောင်းပန်စဉ်ရှုမှတ်နေရတော့ဘာလဲဆိုတော့တရားရှုမှတ်ကောင်းနေရင်ဒီလိုအများတော့ကောင်းမှကောင်းမှမလားလို့နော်စိုးရိမ်စိတ်များတယ်စိုးရိမ်စိတ်တွေဝင်လာတယ်အဲ့လိုစိုးရိမ်စိတ်နဲ့တရားရှုမှတ်နေရင်ရှုမှတ်မှုကကောင်းခြင်းမကောင်းခြင်းရှုမှတ်စိုးရိမ်စိတ်များကိုလည်းရှုမှတ်တော့ဘာလို့ဘယ်တော့မှစိုးရိမ်စိတ်တွေဝင်လာအဲ့စိုးရိမ်စိတ်ကိုကပျောက်အောင်ရှုရပြီးမှဆင်ညာတရားရှုမှတ်လို့ ကောင်းတာမကောင်းတာသူ့အကြောင်းနဲ့သူဖြစ်တာပဲကိုကကောင်းကျင်တယ်လဲကောင်းကျင်မှကောင်းတယ်အဲ့လိုဆင်းခြင်းကစိတ်ကိုအေးအေးချမ်းချမ်းလေးထားငြိမ်ငြိမ်ချမ်းချမ်းလေးထားနော်စိတ်ကိုငြိမ်ချမ်းစွာထားပြီးတော့ရှုမှတ်ဒါဟုတ်တာပတ္တိတမောစဉ်လို့ခေါ်ပါတယ်ပြီးတော့တမာရီတော့စိတ်တွေတိတ်တက်ကြွနေရင်တမာရီတမောစဉ်ကိုပွားများပြရမယ် သမာဓိတန်ခိုးစဉ်ပွားနေရတာဗာလဲဆိုရှုမှတ်ကောင်းနေရင်အတိတ်ကရှုမှတ်ကောင်းတဲ့အာယုန်တွေတခြားအာယုန်တွေအဲရောက်သွားတတ်တယ်ပြန့်လွင့်သွားတတ်တယ်။ဟောဒီတဲ့ကောင်းတဲ့အာယုန်မျိုးတခြားအာယုန်တွေရောက်ရောက်ရောက်သွားတယ်အဲ့ဒီရောက်သွားတဲ့အတိတ်အာယုန်ပေါ့နော်အဲ့ဒီအတိတ်အာယုန်တွေရပ်သွားအောင်ပြတ်သွားအောင်ရှုမှတ်ရတယ်ဒါကတော့ဘုန်းကြီးတို့စိတ်ဓာတ်ဝိပဿနာနဲ့ဆိုင်မှာပေါ့ခဏပါပဲဒါကြီးကိုအများမပြတ်မှတ်မှာမဟုတ်ဒီအတွေးတွေရပ်သွားတယ် ဒီတဲ့ခါကျလဲနောင်ကြရင်ဒီတဲ့ကောင်းတာတွေများတွေးဦးမလားနော်နောင်ဒီတဲ့ကောင်းတာရောမျောတာလို့ဒီအာယုံမျိုးဆက်ဖြစ်နေမှာလားမျောတာလို့ဒီလိုအနာဂတ်တွေးတွေလည်းပေါ်တတ်တယ်ဒီအနာဂတ်တွေးတွေပေါင်းလိုက်တယ်ဒီအနာဂတ်တွေးကိုရက်တောင်ပြတ်တောင်မှတ်မယ်ပြီးတဲ့ခါကျမှပိစုပအာယုံမှတော့အတိတ်တွေးတွေရအောင်မှအနာဂတ်တွေးကိုရအောင်မှပြီးတော့ပိစုပန်တဲ့တဲ့ဆူဆိုက်ဆိုက်လေး မှတ်လို့တည်ငြိမ်လာရင်ဒါသမာဓိတန်ဖိုးစင်လို့ခေါ်ပါတယ်နောက်တစ်ခုကတော့ဥပေက္ခတန်ဖိုးစင်ဥပေက္ခတန်ဖိုးစင်ဆိုတာကတော့စိတ်ကိုတည်တည်ငြိမ်ဟုတ်လားအလေလာဒါနာထားတာပေါ့ဗျာချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်ပျော်တာလည်းမဟုတ်မပျော်တာလည်းမဟုတ်စိတ်ကိုညီညီမျှမျှထားတာတရားရှုမှတ်လို့ကောင်းတဲ့စိတ်ကစိတ်သိချမ်းသာနေဆင်းရဲမတွေ့တော့မတွေ့တော့စိတ်တွေကလွင့်မျောနေတယ် များသောအားဖြင့်ဒီစဉ်းစားတတ်ဖို့ရကချမ်းသာနဲ့ဆင်းရဲဆိုတာအများအားတွဲနေတာနော်အဲလိုဆင်ញင်ပြီးတော့ချမ်းသာပဲလည်းမရောက်ဆင်းရဲပဲလည်းမရောက်စိတ်ကလေးကိုအလဲလာအလဲလာတန်တာတည်ငြိမ်လေးထားပြီးရှုတဲ့သဘောမျိုးဥပေက္ခတမောဇေမို့အကြောင်းဘုန်းကြီးတို့ဒီမှာရေးထားပါစိတ်ဓာတ်တက်ကြွနေပါက ရှုရဖို့စဉ်များစိတ်ငြိမ်းချမ်းစွာတည်ကြည်စွာညီစွာထားရပွားစိတ်ငြိမ်းချမ်းစွာဆိုတာကပတ္တိတမောဇေကိုပြောပါတယ် တည်ကြည်စွာဆိုတာစိတ်လေးတည်ငြိမ်ထားပြီဘွာသမာဓိတမုတ်စဉ်ပြောပါတယ်ညီစွာထားရဘွာစိတ်ကိုချမ်းသာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်ဘယ်လည်းဘယ်ဘက်မှမရောက်ဘဲနဲ့တည်ငြိမ်ငြိမ်လေးထားဘွာမယ်လို့ဒါဆိုလို့မှဒါလေးသိထားပါဗျာတရားရှုမှတ်တဲ့ဘုစိတ်ဓာတ်တွေကြာလာတဲ့ခါကျရင်ပါရိဘောဂိုင်းနဲ့ဓမ္မဝိဇ္ဇာတမုတ်စဉ်ပေါ့ဉာဏ်လေးနဲ့ဆင်ញင်ပွား စိတ်တက်တွေကြာနေပါကရှုရဖို့စဉ်များဉာဏ်ဖြစ်စဉ်ရင်ဇွဲကိုတင်မှန်ပင်ဝန္တာဝါဉာဏ်လေးနဲ့ဆင်ញင်ရပါဟောတရားထုတ်တယ်ဆိုတာကဘုန်းကြီးတို့ဘုရားသာနာနဲ့လည်းတွေ့မှဒါကအထုတ်ခွင့်ရတာဘုရားသာနာကိုယ်သွားတဲ့ချိန်ဘုရားသာနာမရောက်တဲ့ချိန်ဒါခက်တယ်ပေါ့ဗျာဟောငါ့မှာဘုရားသာနာလို့ ਨੇ တွေ့လို့ဒီတရားရာထုတ်ခွင့်ရတာပဲဒီလိုလေးဉာဏ်လေးနဲ့ဆင်ញင်ပြီးပွားနော်နော်ဘုရားသာနာတွင်လည်းဖြစ်ဖြစ်ရမယ်ပြီးတော့လူလည်းဖြစ်ရမှာပေါ့ဗျာလူမဖြစ်ဘဲနဲ့တိရစ္ဆာန်တို့ဘာလို့ဆိုလဲတရားထုတ်ဖို့မရဘူးဗျာလူကြလည်းလူမသားမှမဟုတ်ဘူးနော်မျက်စိနားလျာကိုယ်စိတ်စိတ်ဓာတ်တွေမပြည့်စုံတာဆိုရင်လည်းပဲဘယ်တရားထုတ်နိုင်မလဲမနာမကြဘူးဆိုရင်လည်းပဲဒီတရားတွေဘယ်နာနိုင်မလဲသူတို့ကောင်းတရားတွေမနာနဲ့မနာနိုင်တော့မကျင့်နိုင်ဘူးပေါ့ ဟောငါမှာမျက်စိနားလျာကိုယ်စိတ်ဆိုတဲ့အိန္ဒိ6ပါးအင်္ဂါတွေအကုန်ပြည့်စုံနေတာပဲအဲလိုညာလေးနဲ့ဆင်ញင်ပြီးစ조사အထုအဲ့ဒါဆိုရင်ကအထုလို့ရမယ်စိတ်ဓာတ်တွေကြာနေတဲ့အခါမျိုးနော်ဘုရားသာနာနဲ့လည်းဘုရားသာနာနဲ့ဂျုံမျက်စိနားလျာကိုယ်စိတ်ဆိုအင်္ဂါတွေအကုန်ပြည့်စုံပြည့်စုံပေမဲ့လည်းဘုန်းကြီးတို့ ယုံကြည်ချက်တရားတရားလေးရောငါတရားတရားရှိလို့ဒါလုံးဖြစ်တာပဲတရားတရားမရှိတော့ငါလုံးဖြစ်မှာမဟုတ်ဘူးဘုရားတရားတန်ခါပေါ်မှာယုံကြည်တဲ့တရားတရားဘုန်းကြီးတွေလည်းတူတူပါပဲဗျာဘုန်းကြီးတွေဒီတရားတရားရှိနေတော့ဒါတွေကသင်ញင်တဲ့စိတ်ကဖြစ်တယ်တရားတရားမရှိတော့ဘယ်သင်လိုက်မလို့ကိုယ့်ကိုယ်တက်တော့တက်တာနေကြတော့အဲ့လိုပဲတရားလို့ဆိုပို့ဆိုတော့တရားတရားရှိမှာဩငါတရားတရားရှိနေလို့ဒါလုံးဖြစ်တာပဲဒီလိုတရားတရားရှိတော့ငါကြိုးစားလို့မှာ ဒီလိုညံနေတဲ့ဆင်ញင်ပြီးအများကြီးပါဒီမှာလို့ပြောလို့ရတာနော်ဒါတရားလည်းရှိရမယ်ပြီးတဲ့အခါကျတော့ဒီသူတော်ကောင်းတရားကို ဟောပြောဆုဆုံးမှတဲ့တရားတွေနိမန္နမှာသင်ပြပေးမယ်တရားတွေနာခွင့်ရှိရမယ်လေးလာခွင့်ရှိရမယ်ကိုယ်မှာကိုယ်မှာအဲ့ဒီခွင့်ရည်ရနေတာဟောငါခွင့်ရည်ရနေတာပဲဒါကြိုးစားစားလုပ်ဖို့နောက်တစ်ချက်ကဆင်ញင်ညာနဲ့ဆင်ញင်မှုရက ဒါကြခွင့်ရေးရပေမဲ့လို့ကိုကဒီလိုပါပူပေါင်းပြီးတော့ဓမ္မသင်္ဍနေတက်တာလို့ဘုန်းကြီးတို့ဟိုစာပြောပြောနေတာပပိဇိတာတုံလပါဆိုရဟန်းဖြစ်ပေါ့ရဟန်းဖြစ်ရလို့ပေါ့ပပိဇာဆိုတော့ကိလေသာတွေကိုမဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်မှလည်းပပိဇာခေါ်တာပဲနော်အဲ့တော့ယောဂီတွေလည်းယောဂီဆိုရင်ဒါကိလေသာမဖြစ်အောင်ကျင့်နေတာဒကာဓမ္မတွေလည်းကိလေသာတွေကိုယ်တဏ္ဍာမှာမဝင်အောင်ကျင့်နေတာပပိဇာခေါ်လို့ရတာ တော့နှစ်ခုပေါ့ဗျာဝိနိပပိစ္ဆာဒီသုတ်တံပပိစ္ဆာပေါ့ဝိနိပပိစ္ဆာဆိုတာဝိနိယဟံသုတ်တံယဟံပေါ့ဝိနိယဟံဆိုဝိနိဘေကုသုတ်တံဘေကုဝိနိဘေကုဆိုတာတော့တိမ်ထဲမှာကမွာတွေနဲ့ဖတ်ပြီးတော့ယဟံခံပြီးတာဝိနိဘေကုပေါ့သုတ်တံယဟံသုတ်တံဘေကုဆိုတာတော့ဘုန်းကြီးတို့ကိလေသာတွေကိုယ်တဏ္ဍမှာဖြစ်အောင် တရားရှုမှတ်နေတာဒါမျိုးကိုခေါ်ပါတယ်ဘုန်းကြီးတို့ ယောဂီတွေလည်းသင်္นานသူသင်္นานသားတွေလည်းကိုယ်တဏ္ဍမဂိတေတာတွေမဖြစ်အောင်ကျင့်နေတဲ့အတွက်ဒါကိုပပိစလို့ကောငါလည်းဒီတရားနဲ့နေနေတော့ဒါပပိစတွေပါဝင်တော့ပဲဒီလိုညာလေးနဲ့ဆင်ញင်ပြီးတော့ကြာနေတဲ့စိတ်ဓာတ်တွေကိုမြင့်တင်ပေးလို့ရပါနောက်တစ်ခုကတော့ဝိရိယတန်ဖိုးစင်စိတ်ဓာတ်တွေကြာလာရင်ညှိငွေလာ မြင့်လာဟိုယုတ်တနည်းအား ရှောင်းတယောက်နဲ့ဆွေးနွေးပြပါနော်သူကဒီကလေးကသူတို့ပေါ်ရရှုမှမလို့မိတ်ထားတယ်မဟုတ်လားပေါ်ရရှုမှလို့ရတယ်လို့အဲ့ဒီဉာဏ်စဉ်ရောက်ရင်ဒီတိုင်းဒီတိုင်းပဲပြန်ဖြစ်တယ်ပေါ်ရရှုမှလိုက်ဒီနုညနာသိမ်မွေးလာရောက်တဲ့ကြားလာရှုမှလိုက်ထင်ရှားလာရှုလိုက်နုညသိမ်မွေးလာရောက်ကြတော့ဒါလေးချက်ထပ်တလဲလဲတွေ့လာကရုံးရစိတ်တက်ကြအဲ့ဒီခါလာမျိုးဆိုဘုန်းကြီးတို့ကဆက်စီဟောဒီယောဂီဟာ ဒီလိုနီးနဲ့ဒီအနေကြောအောင်လောက်ရမလဲဆိုပြန်စစ်ဆေးရတယ်သူဘာတွေအနဲ့ချက်ရှိတယ်ဘာတွေပုံးနေတော့ဘာတွေလုံးနေတော့ဒါတွေကြည့်ရဒါတွေထပ်တလဲလဲဖြစ်နေဒါတွေကိုလွတ်သွားဘယ်လိုလုပ်မလဲဘုန်းကြီးတို့ကတော့ဘာညွန်လဲဆို main အာယုကိုကဘာအဓိကဒါမှတ်နေရတော့အဲ့ဒါကိုအဓိကထားဆက်ကြည့်ရအဲ့ဒီဟာတိမ်မွေ့သွားတဲ့အခါကျတော့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဆိုဥပ္ပခာဝေနာပေါ့ဒီဥပ္ပခာဝေနာတိတ်တိမ်မွေ့တယ် တိမ်မွေ့တဲ့ခါကျတော့ယောဂီတိုင်းတို့တော့မကြည့်ခြင်းကိုကြားတော့မကြည့်ခြင်းတော့ထင်ရှားလိုက်မှတ်လို့အားမရတာဘောလေမကြည့်ခြင်းတာမို့အားမရတဲ့ခါကျထင်ရှားတာလိုက်ရှာရှာမရှာမရှာမနောက်ဆုံးတော့ဒီလိုပဲဆုံဆက်တိမ်တိမ်မွေ့မွေ့နူးနူးညံ့ညံ့လေးပဲဆုံသက်ဒီလိုနဲ့ပဲလဲနေတာလဲနေကြားလာတဲ့ခါကျတော့ခဏတစ်ပြေကပြဿနာမရှိဘူးဗျလတွေချီကြလာမိနစ်တွေချီလာစိတ်ဓာတ်တွေကြလာဘုန်းကြီးထိုင်ဝမ်ယောဂီတယောက်တွေ့ဘူးတယ်အဲ့လိုမျိုးဖြစ်လို့ စိတ်ဓာတ်တွေကြလို့ဘုန်းကြီးကိုချက်ချင်းပြန်ခိုင်းတယ်ဘုန်းကြီးကပြောပါတယ်ဘုန်းကြီးတော့ဘုရားမဟုတ်ပါဘူးလို့ဒီနေ့ဘုန်းကြီးတစ်မျိုးသင်ပေးမယ်အရှင်ပြေနောက်ဆက်သွားပေါ့အရှင်မပြေဘူးဆိုနောက်နေ့ကျဘုန်းကြီးတစ်မျိုးဆက်သင်ပေးမယ်အရှင်မပြေဘူးဆိုနောက်တက်တွေအဲ့ဒီလိုသွားပါတယ်လို့ဘုန်းကြီးတို့ရှင်းပြနောက်တစ်ချိန်မှာဘုန်းကြီးဒီလာတဲ့အခါမှာအဲ့လိုလာထုတ်ပါလို့ကိုဘုန်းကြီးတထိုင်နေတဲ့ယောဂီအားကိုပြည်လဲတော့သင်မပေးနိုင်ပါဘူးလို့ဘုန်းကြီးကလို့ပြောကြရတော့ အဲတော့ပြောချင်တာကတော့ဝိရိယတံပိုးစဉ်စိတ်ဓာတ်တွေကြာလာရင်ဝိရိယတွေတိုးပြီးတော့မှတ်ရမယ်ဝိရိယတွေတင်ပြီးတော့ဘောခုနဝိရိယအပိစကားတွေနားထောင်တော့ဝိရိယတရားစကားတွေနားထောင်တာကိုယ်ဝိရိယကိုတင်ပေးရနောက်စိတ်ဓာတ်တွေကြာလာရင်ပီတိပေါ့ဟောဒီလောက်ကဘုန်းကြီးတစ်ခါကပြောပြပါတယ်တရားထိုင်တဲ့အချိန် သူတို့ကောင်းလို့ဆိုတာသူတို့ကောင်းစိတ်တက်ရှိမှလုပ်လို့ရတယ်သူတို့ကောင်းစိတ်တက်မရှိရင်သူတို့ကောင်းစကားလည်းပြောဖို့ခက်တယ်သူတို့ကောင်းလုပ်လည်းလုပ်ဖို့ခက်တယ်သူတို့ကောင်းစိတ်ထားထားဖို့လည်းခက်တယ်အခုယောဂီတို့ဘုန်းကြီးတို့တွေဒီသူတို့ကောင်းတရားတွေလေးလာခြင်းနဲ့စိတ်ရှိတာလည်းလေးလာခြင်းတာသူတို့ကောင်းစိတ်ဓာတ်ရှိလို့ဗျသူတို့ကောင်းစိတ်ဓာတ်ဖြစ်ဘုန်းကြီးတို့မလေးလာခြင်းလုံလည်းမလုံချင်ပြောလည်းမပြောချင်နော်ဩငါမှသူတို့ကောင်းစိတ်ဓာတ်ရှိလို့ဒီလိုလေးလုပ်ဖြစ်တာပါလား စိတ်ဓာတ်တွေကြာတယ်ငါမှသူတော်ကောင်းစိတ်ဓာတ်ဓာတ်ခံရှိတယ်အဲ့လိုတွေးပြီးတော့ဝမ်းမြောက်ဝမ်းသာစိတ်တွေတားတယ်ငါမှလည်းသူတော်ကောင်းစိတ်ဓာတ်ရှိပါလားဒီလိုတွေးလိုက်တွေးတဲ့အခါကျဝမ်းမြောက်ဝမ်းသာစိတ်တွေဖြစ်လာအဲ့ဒီလိုစိတ်လေးနဲ့မှတ်ရင်ပိဋိတံဝဇဉ်ကိုခေါ်ပါဒီနှခုမှာတော့ဘာခက်လဲဆိုတော့စိတ်ဓာတ်တွေတက်ကြွလာတာကိုဖိချလို့လွယ်တယ်ဗျစိတ်ဓာတ်တွေအောက်ကျသွားတော့အပေါ်တင်မှုခက်တယ်အဲ့ဒီပြဿနာရှိတော့ တကယ်တော့ညဒီဝိဇ္ဇင်ခုနှစ်ပါးတို့ဘာတို့ကတော့ဥဒ္ဒဗျာညာရောက်မှကမ္ဘာတန်းဆရာကြီးကတော့ပြောရတာပေါ့လေဒါပေမဲ့ဒီမှာလည်းအိန္ဒိထက်ကြောင်းတရားမှာဝိဝိသုဒ္ဓိမက ပြောထားတော့ဘုန်းကြီးတို့လည်းဒါကိုယူပြောရတယ်ပေါ့နော်အဲတော့တရားရှုမှတ်ပြီဆိုရင်ဘုဇင်ခုနှစ်ပါးညီမြောက်နဲ့ကျင့်ပါဒီလိုမှတ်ထားမယ်နောက်တစ်ခုကတော့ဘုန်းကြီးတို့အိန္ဒိထက်ကြောင်းတရားကိုဆက်သွားပါမယ် ဒီဒီနောက်ထပ်ထက်ကြောင်းတရားကတော့ပါဠိလိုစာဖတ်ပြပါမယ်။ကာယေစဇီဝိတေစအနပခိတံဥပထာပေတိကာယေဆိုတာဒီခန္ဓာကိုယ်ကြီးပြောဇီဝိတေစအသက်ကိုပြောတယ်။အနပခပိခပိခတံငက်ွက်ခြင်းမရှိဘဲနဲ့အထောက်ရမယ်။တရားထုတ်တဲ့ခါကျခန္ဓာကိုယ်နဲ့အသက်ကိုငက်ွက်ခြင်းမရှိဘူး။ ဆိုလိုတာကတော့ဘုန်းကြီးတို့ကတခါတခါညောင်းလာရင်ကြိုက်လာရင်ခဏခဏပြောင်းတာရွှေ့တာပေါ့ဗျအခုဘုန်းကြီးလည်းပြောင်းရွှေ့နေတာဒီသဖြင့်ဒီလိုငြိမ်ငြိမ်တက်တက်တရားထိုင်နေတာခဏခဏပြောင်းနေရင်တမာရီမဖြစ်ဘူးဗျတမာရီမရတမာရီမရတော့အသိဉာဏ်မဖြစ်ဘူးဒါကြောင့်တရားရှုမှတ်တဲ့အခါကျသတိခံပြီးမှနော် ဘယ်လုပ်ပဲလုပ်လို့ပေါ့နော်သီလကျင့်စဉ်ကျင့်လဲသိခံနိုင်မှကျင့်နိုင်ပါတယ်တမာရီကျင့်စဉ်တွေကျင့်လဲဘုန်းကြီးတို့သိခံနိုင်မှသာကျင့်နိုင်ပါတယ်ပညာကျင့်စဉ်တွေရဖို့ဆိုလဲသိခံပြီးကျင့်မှသာလျှင်ဒါဖြစ်နိုင်ပါတယ်ဒါကြောင့်မို့ကိုယ်နဲ့အသက်ကိုမငက်ကွက်ပဲနဲ့သိခံပြီးမှားတယ်ဆိုတာတော့တမာရီဖြစ်မှလားမှတ်နိုင်ပါတယ်တမာရီမရှိခင်ကြတော့ဘုန်းကြီးတို့အတင်းကြီးစုသိခံတာမျိုးမလုပ်စေချင်ဘူး စွတ်သိခံနိုင်ပါဖြစ်လဲဆိုရင်လောဘတွေဖြစ်တတ်တယ်ဒေါသတွေဖြစ်တတ်တယ်မရဘဲနဲ့တင်းကြိတ်မိတ်ခံရတာမျိုးနော်တခါတခါလူတွေကဒိဗ္ဗေတစ်မျိုးခွဲတာရှိသေးတယ်ဟိုတရားရှုမှိုင်းနဲ့သိသွားရင်တော့ကောင်းရဘွားရောက်မှာပဲဒီလိုပြောကြိတ်မိတ်ခံပြီးတော့တရားရတာမျိုးနေကောင်းတဲ့ဘုံဘဝရောက်တာမျိုးဆိုမရှိပါဘူး။လောဘစိတ်နဲ့ဒေါသစိတ်နဲ့ကြိတ်မိတ်ခံပြီးတော့မှတ်နေ။အဲကြောင့်အဲလိုမဖြစ်စေချင်။ဒီမှာတော့ ဟိုသိခံနိုင်လာရင်ကိုယ်နဲ့အသက်မငဲ့ကွက် တိုးတက်ရှုရမည်သိခံနိုင်မှပြောတာနော်ဘုန်းကြီးတို့တရားရှုမှတ်တဲ့ခါကျဉာဏ်နဲ့ဆင်းရဲရှိတာပေါ့ဗျာဘုရားဗျာဉာဏ်ဟုတ်လားဖြစ်ပျက်တဲ့ခတ်သက်သက်ပေါ်ခတ်သက်သက်ပြောက်အဲ့လိုမျိုးဖြစ်တဲ့ဉာဏ်အဲ့ရနဲ့တဆင့်တက်ပြီးတော့ဘင်္ဂညာဘင်္ဂညာကျတော့ဗာပြစ်လာလဲဆိုဒီအပြက်တွေကြီးတဲ့မြင်အဲ့ဒီဉာဏ်ရောက်လာရင် ဒီဒုက္ခဝေဒနာတွေနာကျင်ကက်ခဲမှုဝေဒနာတွေပြန်လာတတ်ပါတယ်ပေါ်တတ်ပါတယ်လောက်လာတတ်လဲဆိုဒူးကိုက်နေဒူးကွဲမတတ်နာတယ်အတင်မားတွေဘာတွေကိုက်နေအယိုးကွဲမတတ်ငကိုယောကတက္ခဏရှင်နေငကိုယက္ခတော့တက္ခဏရာသေမလောက်အောင်ပြန်ပေါ်တတ်ပါအဲ့ဒီကမှာကိုက short ချလိုက် ညနေတစ်ခုနဲ့တစ်ခုကူးမှလည်းအဲ့ဒီလိုမျိုးလေးတွေကြုံတတ်တယ်နော်ကြုံလိုက်တဲ့ကကိုက short ချလိုက်ရင်အဲ့ဒီညကမကြော်တော့ဘူးပေါ့ဗျာတမာရီအားကောင်းလာတဲ့ခါမျိုးပြောတာပါတချို့ကြတော့တမာရီလားအားကောင်းနေတဲ့အနေနဲ့တဏှာရီလောက်ပဲသွားနေတာမျိုးတမာရီအားကောင်းတာဘုန်းကြီးတို့ကတဏှာရီဝဲနန္ဒာရီဒီလိုတိုးတိုးထိုင်ရတယ်ပြီးမှဣရိယာပုဂ္ဂိကြီးများပြန်လောက်ခံရအောင်အဲ့တော့တမာရီအားကောင်းလာကို့မှာသီခနိုင်တဲ့စွန့်ရင်တတ်တည်လည်းရှိမယ်ဆိုရင်ဒူးနာတာကြီးပေါ်လာရင်ဟိုဒူးကိုင်းကွဲသွားမယ် မမစီငါတော့ကြိုးစားလုပ်မှာပဲအသက်သေးရင်သေသွားပါစေငါတော့ကြိုးစားလုပ်မှာပဲအဲ့လိုတီးခံပြီးတော့ကိုယ်နဲ့တက်မငက်ကွက်ပဲရှုမှတ်ရမယ်အဲ့လိုရှုမှတ်နေရင်ကိုဖြစ်ပေါ်နေတဲ့ယောဂဝိညာဉ်လည်းပျောက်သွားနိုင်ပါတယ်ကမ္မဋ္ဌာန်းဆရာတွေကဒါအများပြောကြပါတယ်တွေ့လဲတွေ့ရတာလို့လည်းမှတ်ထားလို့ဒါကြောင့်ကိုနံပါတ်9ကကိုယ်နဲ့အသက်မငက်ကွက်တိုးတက်ရှုရပြီဒါလည်းမှတ်ထားမယ် နံပါတ်8နံပါတ်8ကျတော့ဝိသုဒ္ဓိမကဗာမိတ်ထားလဲဆိုတတ္ထသအပိပုံယနိခံမိနာအဲ့ဒီလိုကိုယ်နဲ့အသက်မငက်ွက်ဖဲနဲ့တိခဏနိုင်မှာပြောနော်တိခဏနိုင်တဲ့အတိုင်းသာရှိမယ်ကိုယ်နဲ့အသက်မငက်ွက်ဖဲနဲ့အထုတ်ရမှာ ဖြစ်ပေါ်နေတဲ့ဒုက္ခဝိညာဉ်တွေကိုနိခံမပြင်းမှုကိုထွက်မြောက်ကြောင်းလုံးလာပဲနိခံမဝိရိယဝိရိယတွေကမျိုးစုံရှိတာဟုတ် အဲ့ဒီနိခမဝိရိယနဲ့ဒီဒုက္ခဝနာလွှမ်းမိုးသော ကြော်လွှတ်သောပယ်ပြောက်သောရှုရမယ်လို့ပြောတော့အဲ့တော့တရားထုတ်တဲ့ကမှာဘုန်းကြီးတို့အများဆုံးတွေးရတာဗာလဲဆိုတရားထုတ်တဲ့မရှုမှတ်မိကဖြစ်ခဲ့ဘူးတဲ့ငကိုရှိတဲ့ယောဂဝင်တာပေါ့ဒါတွေလည်းပေါ်တတ်တယ်ရှုမှတ်တဲ့အခါမှာဖြစ်ပေါ်လာတဲ့ဝေဒနာတွေလည်းပေါ်တတ်တယ်ဗျအဲ့ဒါနှမျိုးလုံးမှတ်ထားမယ်ငကိုယောဂဝေဒနာပေါ်တတ်တယ် နောက်ထိုင်ရင်းနဲ့ဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာမျိုးခန္ဓာကိုယ်ကပြတဲ့ဒုက္ခဝေဒနာမျိုးလည်းတွေ့ရတတ်ပါတယ်နော်အဲတော့ဘယ်လိုပဲပေါ်ပေါ်ပေါ့နော်ရှုမှတ်နေစဉ်ပေါ်တဲ့ဒုက္ခဝေဒနာဖြစ်ဖြစ်ဟိုအရင်တော့ပေါ်ခဲ့တဲ့ဝေဒနာပြန်ပေါ်တာဖြစ်ဖြစ်အဲလိုပေါ်လိုက်ဒီဝေဒနာကြောင့်ဘုယောဂီတွေဘုန်းကြီးတို့တွေမှာဗာပြစ်တာလေစိတ်ပြက်တာလေစိတ်တက်ကြတာလေညီးငွေတာကဖြစ်လာအဲဒီဒုက္ခဝေဒနာလည်းကြုံရမယ်ဒီ စိတ်ပြက်ငြီးငွေတာလည်းကြော်လွန်အောင် ရှုမှတ်ရမယ်ဆိုလိုတာကတော့အထုတ်ခြင်းကြောင့်ပင်ပန်းလာတဲ့ကိုယ်ပင်ပန်းမှုစိတ်ပင်ပန်းမှုဒါတွေကိုမလျှော့သောဝိရိယနဲ့ကြော်နေအောင်ဖြောင့်နေအောင်ရှုမှတ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတော့ဆောင်းပုံလေးရင်ပြောပါမယ်ရှုစဉ်ပေါ်ရိုးဆင်းရဲမျိုးလွှမ်းမိုးနိုင်ရမည်ရှုမှတ်နေမှာရှုမှတ်နေတဲ့အချိန်ကာလတွင်းမှာဝေနာမျိုးစုံပေါ်နိုင်တယ်ဖြစ်ပြီးသားဝေနာလည်းပေါ်မယ်ဒုက္ခဝေနာ မဖြစ်သေးတဲ့ဒုက္ခဝေဒနာခဏဝေးရရှိနေအောင် ရှိနေဒုက္ခဝေဒနာယောဂမျိုးစုံရှိတာအဲ့ဒါတွေကတစ်မျိုးတစ်မျိုးပေါ်လာတာအဲတော့ဝိပဿနာရှုတယ်ဆိုတာကိုပြန်ပြောမယ်နော်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကအရင်ဆုံးကဘုန်းကြီးတို့ခန္ဓာစာပေနဲ့ပြောခဲ့ပါတယ်တဘာဝလက္ခဏာတွေမြင်အောင်ရှုရမယ်ရုပ်တဘာဝနာမ်တဘာဝကိုကိုယ်ကိုယ်ပြပြသိအောင်ရှုရမယ်ကိုယ်ပြသိအောင်ဘယ်လိုရှုရမလဲဒါတွေကိုသင်ပေးရတာပေါ့နော် ဒါကိုနာမရူပကွယ်ကွယ်ပြားပြားသိလာရင်ဟောရုပ်တဘာနာမ်တဘာကွယ်ကွယ်ပြားသိလာသဘောပေါက်လာရင်ဒါနာမရူပပရိစေရဉာဏ်လို့ခေါ်ပါတယ်ဗျာအဲ့ဒီဉာဏ်မှာလဲဘုန်းကြီးတို့ဒုက္ခဝေနာကမထင်ရှားသေးဘူးဗျာနော်မထင်ရှားသေးတဲ့အခါကျကိုယ်မှာရှုမှတ်လို့စင်ပြေသေးတယ်ပေါ့ဗျာအဲ့ဒီကနေတမာရီအကောင်းလာဆက်အားထုတ်တယ်ဆက်အားထုတ်တယ်ကကမ္မဋ္ဌာန်းဆရာလည်းညွန်ပေးတယ်ပေါ့လေ အကြောင်းလေးတွေကြိုးလေးတွေသိအောင်လှမ်းရင်လည်းလှမ်းကျင်တဲ့စိတ်လေးခုပြောဘုန်းကြီးတရားဟောရင်လည်းဟောကျင်တဲ့စိတ်လေးပေါ့ဟောကျင်တဲ့စိတ်လေးအချင်းဖြစ်တယ်ဖြစ်ပြီးမှပြောတယ်ဒါလေးတွေစပြီးအကြောင်းကြိုးပေါ့လွယ်ကူတဲ့အကြောင်းကြိုးတွေကစပြီးမြင်အောင်စသင်ပေးရဖြည်းဖြည်းနဲ့ခက်တဲ့အကြောင်းကြိုးလေးတွေဖြည်းဖြည်းဖြည်းနဲ့သင်ပေးရဟောဒီယုတ်တဘာနံဘာဝရိကအကြောင်းကြိုးဆက်ဆက်ဖြစ်နေပါလားလို့အဲ့လိုသိလာရင်ပေါ့လေ ဒါဟာဒုတိယညာခေါ်တယ်ပစ္စယပရိကညာဒီညာမှာလည်းခုနကဆင်းရဲဒုက္ခဝေဒနာဒါကြီးမထင်ရှားသေးဘူးဗျရှုမှတ်လို့ကောင်းနေသေးတယ်ပေါ့ဗျာအာထင်ရှားလိုက်မထင်ရှားလိုက်ဒီလိုဖြစ်နေအဲ့လိုဆက်ရှုမှတ်လို့တမာရီအားကောင်းလာပြီဆိုရင်ဘာဖြစ်လာလဲတမ္ပတ္တညာပေါ့ဗျာတမ္ပတ္တညာဆိုတာအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံ nant တရားတွေရဲ့အိဋ္ဌဒုက္ခအနတ္တကိုမြင်အောင်ရှုရတော့ အဲ့ဒီညာရောက်လာရင်ဒီဒုက္ခနဲ့အလွန်ထင်ရှားတယ်ဗျမခံမရနိုင်ကိုထင်ရှားတာဒါဟုဒီခုနကဝိသုဒ္ဓိမကဗာမိတ်တာလဲဆိုအဲ့ဒီလိုဒုက္ခဝင်တာတွေဖြစ်ပေါ်လာရင်ဟိုကိုယ်လည်းမနာရအောင်စိတ်လည်းမနာရအောင်နော်ကိုယ်သာကိုကတော့နာတော့နာမှာပေါ့လေဘာဖြစ်လို့ခန္ဓာဝိရကိုယ်သာနာသည်စိတ်နာသည်နဲ့ဆိုဒီတရားတွေဘုန်းကြီးတို့ဒုက္ခဝင်တာပဲအင်းစိတ်တံဥပဒနာပဲじゃဘုန်းကြီး အဲဝေဒနာပိုင်းကြပြောဖို့ရှိပဲထားပါတယ်ခုတော့နည်းနည်းပြောပြမယ်ပေါ့ဗျာဒီဒုက္ခဝေဒနာဝေဒနာအသုံးမျိုးရှိတာကိုခံစားတဲ့ဝေဒနာကောင်းတာခံစားနေဒုက္ခဝေဒနာမကောင်းတာခံစားရင်ဒုက္ခဝေဒနာကံကိုယ်ကြီးမှာထိုင်ဆောင်ကြည့်တွေ့ပါလေအဲ့ဒီရဝိပဿနာဉာဏ်နဲ့စဉ်စဉ်ဖြစ်လာပြီဆိုရင် ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဘူးအဲ့လိုဝေဒနာတစ်မျိုးပေါ့ဥပ္ပခဝေဒနာတွေတွေ့ရတယ် ဒီတမ္ပဒနာဉာဏ်ပိုင်းမှာကြတော့ဒုက္ခဝင်တာတွေ့တယ်ခန္ဓာကိုယ်ရဲ့ဆင်းရဲဒုက္ခမျိုးစုံတွေ့မယ်ငကိုဖြစ်ခဲ့မှုတဲ့ယောဂါတွေတွေ့မယ်ဟောခေါင်းမူတာတွေအော်တာတွေအနာရောမျိုးစုံတွေ့တာပဲပင်မပြီးတော့ထို့သဖြင့်ဓကမ္မထမှတ်တဲ့ပုံကောများဆိုပို့ပြီးတော့ဆိုးတယ်ပို့ပြီးတွေ့ရတတ်တယ်အဲ့လိုဒုက္ခဝနာတွေတွေ့လာရင်ဒုက္ခဝနာတွေရှုကျင်တယ်ဆိုရင်ဘုန်းကြီးတို့ကနံပါတ်1သိခံနိုင်ရတယ် သိခဏနိုင်အကောင်းသိခဏနိုင်ဖို့ဆိုတာတမာရိညာမှာသိခဏနိုင်တယ်ဒါကြောင့်အာရုံတကူတဲ့စူးစိုက်မှာစူးစိုက်မှာခရဏဘုန်းကြီးတို့တိုက်တွန်းရတယ်ဘာဖြစ်လို့တမာရိရလို့အောင်ဘောဓမြအာယုန်နေလိုက်နေတမာရီကမဖြစ်ဘူးဗျာတမာရီမဖြစ်တော့တိမခဏနိုင်တိမခဏနိုင်ကကြတော့တချို့ဆိုရင်ဒုက္ခဒုက္ခဝေနာကိုတိမခဏနိုင်မလဲဇုပိမှတ်တော့ယောဂဝေနာတွေဖြစ်တာတို့ပြီးတဲ့ခါကျဒါတွေကိုကြောက်လန့်သွားတာတို့ဒါမျိုးတွေဖြစ်တတ်တယ်နော်ဒါသတိထားမယ် တဦးနဲ့တဦးဟာဒီပါရမီချင်းလည်းမတူဘူးနောက်ခံ background ချင်းလည်းမတူဘူးမတူတာကြီးကိုသွားတူလို့မရဘူးဗျသူများထိုင်နိုင်တယ်ကိုကသွားထိုင်လို့မရဘူးကိုအခြေအနေနဲ့ကိုကြည့်ပြီးလောက်ပေါ့ဘုန်းကြီးကဒါပဲပြောချင်ပါတယ်ဒီတော့ဣရိယာပုမပြောင်းမနဲ့သိခံနိုင်မယ်ဆိုရင်တော့ဒုက္ခဝင်တာမှတ်ပါနံပါတ်1မှတ်တာပါဣရိယာပုမပြောင်းမနဲ့နော်ဒါကြလေကိုယ့်အကူမဟုတ်ဘဲနဲ့ကြိတ်မိတ်ပြီးတော့ အတင်းအန်ကျိတ်ဖိနေပြီခန္ဓာမျိုးမဟုတ်ရဘူးဗျကိုယ်ကလည်းတက်တောင့်တက်တာလေးစိတ်ကလည်းတက်တောင့်တက်တာလေးနဲ့ဒီဒုက္ခဝင်တာကိုသိခံနိုင်တဲ့အနေထားရှုမှတ်ခြင်းသိပါတယ်ဗျမခံနိုင်သေးရင်တော့ဘုန်းကြီးတို့မမှတ်စေချင်ဘူးသိခံနိုင်တယ်ဆိုမှတ်ပေါ့နံပါတ်၄အဲ့တော့ဣရိယာပုဂ္ဂိုလ်မပြောင်းလဲမဲနဲ့သိခံနိုင်မယ်သိခံနိုင်ရမယ်ဒုက္ခကိုနံပါတ်ချင်းနံပါတ်၄ကိုယ်ကလည်းတင်းမနာနဲ့စိတ်ကလည်းတင်းမနာကိုယ်ကလည်းပုံမှန်လျှော့တာစိတ်ကလည်းပုံမှန်လျှော့တာ အရာဥဒိတကူဘေးကနေစောင့်ကြည့်လို့စောင့်ကြည့်နေအောင်ဒါမျိုးဘုန်းကြီးတို့ရှုမှတ်နိုင်အောင်ပြီးတဲ့အခါကျဘာလုပ်ရမလဲဆိုကြိုပြီးတော့ဒါကတော့နကုလပိတာတုံမှာပြောတဲ့အတိုင်းခေါ်တဲ့အတိုင်းဘုဂုတ်ဆရာတော်ကြီးဒိဋ္ဌိခွာရှုဖို့ဒါပြောပါတယ်ဒါတော့ကမ္မဋ္ဌာန်းဆရာနဲ့ဒါပဲပြောရတာပေါ့ဗျာဒိဋ္ဌိခွာရဆိုတာကဒီရုပ်တဘာဝနာမ်တဘာဝဒီပေါ်မှာဘုန်းကြီးတို့ကငါတို့ဘာယောက်ျားမိန်းမသူတပြင်းကိုမှတ်မှာဆို ငါဆိုတာနဲ့စွဲတာဒီခန္ဓာကြီးကလည်းငါအသိတာလည်းငါခံစားတာလည်းငါမှတ်သားတာလည်းငါစိုက်တော့ငါနဲ့တွဲမှတ်နေပိုးနာတယ်ကိုယ်လည်းနာတယ်စိတ်လည်းနာတယ်အဲ့တော့ဒီဖောက်ပြန်ပျက်စီးနေတာဒီခန္ဓာကိုယ်ရရုပ်သိနေတာနာမ်ပေါ့ဒီလောက်တော့အနည်းဆုံးသိရတော့ဗောဗျာနော်မတ္တရာတင်ညာဒီဟာလုံးလာပြီးတော့စေတနာဘာညာပေါ့အများကြီးပေါ့ဒါတွေခွဲနေအများကြီးကြာနေဒီတော့ သိနေတဲ့သဘာဝနာဖောက်ပြန်ပစ္စည်းနေတဲ့ဒီခန္ဓာကိုယ်ကယုတ်ဒါယုတ်နဲ့နာနဲ့ပဲဒါငါလည်းမဟုတ်ဘူးငါမပါဘူးယုတ်သဘာဝတက်တက်နာသဘာဝတက်တက်ပဲငါကိုခွာထားတယ်ငါနဲ့တွဲမမတ်ရအောင်ငါကိုခွာထားတာကိုဒိဋ္ဌိခွာတယ်လို့သုံးတယ်ငါနဲ့တွဲမထားတာကိုဒိဋ္ဌိခွာတယ်လို့သုံးတယ်ဒီလိုလေးမှတ်ထားမယ်နံပါတ်1ဒိဋ္ဌိခွာပြန်တော့ပဲဘုန်းကြီးဘာသင်လဲဆိုအနတ္တလက္ခဏာသုံး နတ္တလက္ခဏာတို့ကြဗုဒ္ဓဘာမိန်ထားတယ်အနတ္တကိုလည်းဆင်ញင်ပေးရမယ်ဒုက္ခအိဋ္ဌဒုက္ခအနတ္တဆင်ញင်သလိုအနတ္တလည်းဆင်ဒီရုပ်သဘောနာမ်သဘောတရားတွေကကိုဖြစ်နေလို့မဖြစ်ဘူးဗျာသူဖြစ်နေလို့ဖြစ်နေဘုန်းကြီးကငါလည်းလွတ်တွဲမှမယ်ဟာဒီရုပ်ဒီခန္ဓာကငါပြင်းလို့ပြရမယ်ဒါရုပ်ကြော်ရမယ်ဒါရုပ်ငါရအောင်လုပ်ရမယ်ဒီဟာမျိုးဖြစ်တာကိုဖြစ်နေလို့ဖြစ်လိမ့်မယ်ထင်တာဩဒီရုပ်သဘောနာမ်သဘောတွေက ကိုဖြစ်နေလို့ဖြစ်တဲ့အရာမဟုတ်ပဲသူဖြစ်နေလို့ဖြစ်နေတဲ့အရာတွေပဲလို့အနတ္တကြိုးဆင်ញင်တာအဲ့လိုဆင်ញင်ပြီးမှမှတ်ဆင်ခြင်တယ်ဒီကမှတ်ဆင်ခြင်တဲ့ခါကျတော့လေရှုမှတ်နီးဆရာသမားတွေကတော့၃ချက်ပြောပါတယ်ဘုန်းကြီးကတော့၄ချက်ပြောပါမယ်သာရပါရဆရာတော်ကြီးက၃ချက်ပြောပါတယ်ဒီဒုက္ခဝင်တော့ပျောက်ဖို့ရည်ရွယ်ပြီးရှုတာတစ်မျိုးရှုမှတ်တာတစ်မျိုးဟောဒုက္ခနော်ငါမှတ်နိုင်ကြပြီတလားရှိပြီ နှစ်လရှိပြီးမှနော်ဒီဒုက္ခနာကြောကိုမကြောဘူးဒီတထိုင်တွင်းတော့အပြတ်တိုက်လိုက်မယ်အပြတ်ဖြုတ်လိုက်မယ်ဆိုခက်ကြမ်းကြမ်းပေါ့စိတ်ကြမ်းကိုကြမ်းနဲ့ခက်ကြမ်းကြမ်းရှုတာကိုပြောတယ်သရဝရဆရာတော်ကြီးအဲ့လိုမိတ်ပါဘုန်းကြီးတော့ဗာထည့်ရလဲဆိုတော့အဲ့လိုခက်ကြမ်းကြမ်းရှုမှတဲ့ခါကျတော့မကြော်ဘူးမကြော်တဲ့ကဘာပဲစိတ်ဓာတ်တွေကကြာလာရောဟောငါကြော်မကြော်ပါလားလုံမလုံမမလားငါတရားရမယ်ရတဲ့ပုဂ္ဂိုလ်မဟုတ်ပါရဲ့လားစိတ်ဓာတ်တွေကြာ စိတ်ဆင်းရဲမှုတွေဖြစ်အဲ့ဒီစိတ်တက်ကြမှုနဲ့ရှုတာတစ်မျိုးပေါ့ဗျာနောက်တစ်ခုကတော့ဒီဒုက္ခရဲ့သဘာဝသဘာဝတွေကိုသိအောင်ရှုမှတ်တာတစ်မျိုးပေါ့၄မျိုးမှတ်ထားမယ်အဲတော့ဒုက္ခဝိနာပြောင်းရှုမှတ်ခြင်းရှုမှတ်မယ်ဆိုရင်တရားရှုမှတ်တယ်ဆိုတာကသမထပဲရှုဝိပဿနာပဲရှုရှုသမထပိုင်းじゃကာမိစန္ဒာပေါ့နော်နိဝေနခေါ်ပါတယ် ဝိပဿနာပိုင်းကျလောဘပေါ့ဒီလောဘပြောက်အောင်ရှုမှတ်တာကာမိဆန္ဒဆိုတာလည်းလောဘလောဘပြောက်အောင်ရှုမှတ်တယ်လောဘကွာကြကိုရှုမှတ်တယ်ရှုမှတ်ရမယ်အစာဘုန်းကြီးကလောဘနဲ့တွဲမှတ်နေတာမှားတယ်လို့ပြောပါတယ်ဒီလိုမှတ်တာအဲ့ဒီနီးနဲ့မမှတ်စေချင်ဘူးအဲကြောင့်ဒုက္ခဝနာပြောက်ဖို့ရည်ရွယ်ပြီးမမှတ်ရအောင်နံပါတ်1ဒုက္ခဝနာကိုငါရှုမှတ်တာကြာပြီတမာရီလာကောင်းနေအပြောက် အမြုပ်တက်လိုက်မယ်အပြတ်တက်လိုက်မယ်စိတ်ချမ်းကိုချမ်းခက်ချမ်းချမ်းကိုရှုပြက်တာနော်ကြာကြာထိုင်ပြီးတော့တင်းရှုပြက်တာအဲ့လိုမျိုးကြဉ္ဉံထိုင်တာဆိုဒေါသဆိုအတက်ဒေါသအကြဒေါသနှမျိုးရှိတာပေါ့ဗျာကြဉ္ဉံထိုင်တာဒေါသဆိုအတက်ဒေါသခေါ်တယ်အတက်ဒေါသနဲ့မှတ်တယ်ဟောဒုက္ခဝနာမကြောမကြောလာတော့ဘာဖြစ်လဲဆိုစိတ်ဓာတ်တွေကြာဒါအကြဒေါသခေါ်တယ်နော် ဘယ်ဒေါသနဲ့မှမမှတ်ရအောင်ဒေါသအတဲဒေါသနဲ့မှတ်မှအကြဒေါသနဲ့မှတ်မှအဲ့ဒီမှတ်နေရလွဲတယ်ဘာဖြစ်လို့လဲဆိုသမထမှမှဝိပဿနာမှမှဒီဒေါသတွေကိုအောင်နင်းအောင်မှတ်တာထိန်အောင်မှတ်တာကိုကလောဘကြီးနဲ့ဒေါသကြီးနဲ့ခုပြောတာတော့ဒေါသကြီးနဲ့ရှင်တွဲမှတ်နေဒီနေ့ကမှားတယ်ပေါ့မဟုတ်ဆရာတော်ပြောပြောရင်တော့ကိလေသာဂျာညံ့နေတယ်ကိလေသာဂျာမခုတ်စိမ့်နဲ့ဒါမျိုးတွေပြောတာပေါ့နော် ကိလေသာဈာညံ့နေတဲ့ဆိုခုနလောဘတွေညက်ပြီးမှတ်တာဒေါသတွေညက်ပြီးမှတ်တာကိလေသာဈာခိုးတယ်ဆိုလောဘတွေနဲ့အတူမှတ်တာဒေါသတွေနဲ့အတူမှတ်တာမျိုးဆိုလိုတယ်နော်နောက်ဆရာတော်ရတော်အများကြီးပါသူမိတ်ထားတဲ့စကားလေးတွေကောင်းပါကိလေသာဖြစ်ကြောမရှိစေနဲ့ဟောလားလောဘစိတ်နဲ့မှတ်နေတော့အဲ့ဒါကိလေသာဖြစ်ကြောရှိပြီးတော့မှတ်နေတာအတွေးတွေပေါ်များတာကိလေသာဖြစ်ကြောရှိတတ်တယ် အဲ့ဒီလိုမမှတ်ရဘူးတဲ့ဒီဒုက္ခဝေဒနာရဲ့သဘောကို သိအောင်မှတ်တာပေါ့နော်သိအောင်မှတ်တဲ့အခါကျတော့ဒုက္ခဝေဒနာဆိုတာဘာလဲဆိုအခန့်ခတ်တဲ့သဘောမြားညောင်းများစူးသလိုဆင်းရဲဒုက္ခဖြစ်တဲ့သဘောပဲဒါလေးကိုသိခံမှနော်အစာဝင်းတော့ခံခဲ့တာပေါ့ဗျာတမာရီလေးရလာတဲ့အခါသိခံနိုင်လာတယ်သိခံနိုင်တော့ကောင်းတယ်သိမခံနိုင်တဲ့မှာနေလောဘဒေါသဖြစ်တတ်တယ်သိခံနိုင်မှာမှတ်ပါဒါကြောင့်မို့ သီခာနိုင်နိဗ္ဗာန်ရသီခာမှနိဗ္ဗာန်ရတဲ့ဒီဒုက္ခဝိနာရှုမှတ်တဲ့အချိန်ဒီကာလမျိုးကိုပြောပါတယ်နော်ဒီတော့ပြန်ပြောပါမယ်စိတ်ကိုလည်းတင်းမထားနဲ့ကိုယ်ကိုလည်းတင်းမထားနဲ့ဣရိယာပုတ်မပြောင်းလဲပဲနဲ့သီခာနိုင်ရမယ်ပြီးတော့ကလည်းကိုယ်လည်းလျှော့တာစိတ်လည်းလျှော့တာပြီးတော့ကရဟောဒီယုံနဲ့ရုပ်တဘောနာမ်တဘောတွေပဲဒီခန္ဓာကိုယ်မှာရှိတယ်ငါဆိုတာမရှိဘူးဆိုတော့ဒိဋ္ဌိခွာတာကြိုပြီးခွာတော့ ပြီးတော့ဒီယောသဝနန္ဒဘာဝတွေကသူဖြစ်လို့ဖြစ်နေတဲ့ຢာတွေပဲငါဖြစ်ခြင်းလို့ဖြစ်တဲ့ຢာမဟုတ်ပါလားလို့အနတ္တကိုကြိုးဆင်ခြင်းမှာကြိုးဆင်ခြင်းပြီးတော့ဒီဒုက္ခဝနာရဲ့သဘောကို ပြော့အောင်လည်းမမပါနဲ့ပြော့မှတ်လို့မပြော့ခိုင်းနေပဲအတက်ဒေါသကြာဒေါသတွေလည်းမမှတ်ပါနဲ့ဒီသဘောကိုသိအောင်မှတ်တာပေါ့သိအောင်မှနေပေါ်ရနာသလားတွင်းနဲ့နာသလားဟုတ်လားဒီ နာကျင်ခတ်ခင်းမှုဆိုတာဒီရုပ်အာယုံပေါ်မှာအမိပြုဖြစ်တာကိုကရုပ်ကိုကြည့်မလားခံစားမှုကြည့်မလားနှမျိုးလို့ရှုမှတ်လို့ရပါတယ်ရုပ်ကိုကြည့်နေပူနာသလားအေးနာသလားနော်တောက်နာသလားတင်းနာသလားစူးနာသလားဒါတွေမြောင်ကြည့်ရအောင်ခံစားမှုကြည့်တောက်ပြီးနာတယ်တင်းပြီးနာတယ်ခံစားမှုဝေဒနာလေးပေါ့ဒီသဘောတရားလေးကိုကြည့်နေစင်ကျင်နေကြည့်ပြီးတော့မှတ်ဒီကြို့ကြတော့ဟို စိတ်ကတော့ဆိုတာနားတယ်နားတယ်နဲ့ဆိုပြီးတော့အတင်းကြိတ်မိတ်ပြီးအောင့်ဤပြီးတော့မှတ်နေတာတကယ်တမ်းကျတော့ဘာကိုမြောင်ရှုမှတ်မယ်ဆိုသူမသိဘူးအဲ့လိုမျိုးဘုန်းကြီးတော့မဖြစ်စေချင်ဘူးခဏဒီနာကျင်မှုသဘောတရားတွေကတဏှာတဲ့နာလားပြောင်းလဲပြီးနာသလားသေးသေးနာလားကြေးကြီးနာသလားဖြည်းဖြည်းနာသလားရုပ်တရားနာသလားအတွင်းနဲ့ထိနာသလားအပေါ်ရနာသလားကြည့်နေသိတယ်ဗျာမကြည့်ရင်မသိဘူး ကြည့်တတ်မယ်ရှုတတ်မယ်ဆိုရင်အဲ့ဒါသိတယ်အဲ့လိုနဲ့တီးတီးနဲ့ဖြည်းဖြည်းနဲ့ဒုကောင်းတာတိုးနာလဲယောနာလဲတိုးလာလဲယောနာလဲတိုးနာတော်တော်ရှုမှလို့ကောင်းမလဲဒီခြေနေမျိုးဆိုရင်တိုးနာလဲရှုနာတိုးနာလဲယောနာလဲတိုးတိုးလိုက်ယောလိုက်တိုးလိုက်ယောလိုက်အကြိုက်ပြက်တာအဲ့ဒါလေးကိုတမားကြီးကျန်တဲ့အာယုန်နဲ့မတူဘူးနော်ကျန်တဲ့အာယုန်နဲ့မှတ်တဲ့အခါကျစိတ်ကထွက်ထွက်ထွက်သွားတယ်အဲ့ဒီဝေနာလေးဒုက္ခဝေနာလေးပေါ်က ဒိုးနာလဲရော့နာလဲဒိုးနာဒီဟာလေးမှတ်သွားစိတ်ကအကတ်သွားတယ်ဗျကတ်သွားတော့ကြီးလို့ကောင်းလာတယ်ဘလို့ကြီးလို့ကောင်းလာလဲကိုကနာနာတော့စိတ်ကမနာတော့ဘယောက်တို့တကူဘေးကထိုင်ကြည့်ရတယ်လို့ပဲတော်တော်ရှုမှတ်လို့ကောင်းတယ်ငါတမားကြီးလည်းဖြစ်ပဲဒီချိန်ကာလလေးကိုရည်ရွယ်ပြီးချမ်းမြေ့ဆရာတော်ကြီးရဲ့ဆုံးမစကားလေးကောင်းပါဒုက္ခဝေနာကိုသိခံပြီးမှတ်နိုင်ပြီးဆိုရင်နိဗ္ဗာန်ကိုသွားတယ်တော့တစ်ချောင်းရပါပြီဒါကိုပြောတာ ဝိပဿနာဉာဏ်นี่သမာဓိရဖို့ဝိပဿနာဉာဏ်ဖြစ်ဖို့သိလွယ်သွားတယ်အဲ့ဒီချိန်ကာလမျိုးကြီးထိုးနိုင်ရောနိုင်တိုးနိုင်အဲ့ဒီလုံးနဲ့ဖြည်းဖြည်းနဲ့တူရတူတော့မတူဘူးဗျာပါရမီချင်းกว่าတယ်နောက်ခံ background ချင်းกว่าချို့ကြဒီဒုက္ခဝိနာရပေါက်ကွဲပြက်စီးပြီးတော့ကျော်လွှားသွားတယ်ချို့ကြလည်းဖြည်းဖြည်းနဲ့ယောဘယောဘယောဘယောဘနဲ့ပျောက်ကျော်သွားတယ်ပေါ့ခန္ဓာကိုယ်ရှိတဲ့အတွက်ဒုက္ခဝိနာတော့လုံးဝကြီးမချုပ်ပါဘူးရှိနေမှာတမာရီနဲ့လွှမ်းမိုးသွားလွှမ်းမိုးသွားတဲ့သဘောပါ ဒါလေးကိုရည်ရွယ်ပြီးတော့ဝိသုရိမကဖြူစဉ်ပေါ်ရိုးဆင်းရဲမျိုး လွှမ်းမိုးနိုင်ရမည်တမာရီနဲ့လွှမ်းမိုးသွားရှုမှတ်ပေးရမယ်ရှုမှတ်ပေးသမန္တရညာကြော်သွားတယ်ပေါ့ဗျာဒါပြောခြင်းတော့အဲသမန္တရညာကြော်သွားရင်တော့ဒုက္ခဝေဒနာကြတော့ဒုက္ခဝေဒနာကြော်သွားဒုက္ခဝေဒနာရောက်တယ်သမန္တရညာကြော်သွားဥပ္ပခဝေဒနာရောက်တယ်အဲ့မှာပီတိတွေပတ္တိတွေလာပြီးမျိုးစုံလာတော့ အဲ့ဒီမှာလည်းဆက်လက်ပြီးတော့မှတ်ရတယ်နော်ဥပေက္ခဒုက္ခဝိနာကြောရင်ဒုက္ခဝိနာတွေ့လာဘယ်လိုမှတ်မယ်ဒါတွေပြောဖို့အများကြီးလိုသေးတာပေါ့ဗျာဝိနာနုပဒနာကြမှာလာကြတော့အဲ့ဒီဝိပဿနာဉာဏ်ကြီးဆင့်စဉ်ဘယ်တိအောင်ရအောင်မလဲမဲ့ဉာဏ်ဖုံဉာဏ်ရအောင်ကျင့်ရမယ်မဲ့ဉာဏ်ဖုံဉာဏ်ရမှာဘုန်းကြီးတို့တွေစိတ်ချမယ်မဲ့ဉာဏ်ဖုံဉာဏ်မရသေးမီရတော့သီလလည်းပျက်စီးနိုင်တယ်နော်ဒီ ယုံနာတဘာဝလေးတွေမြင်လာတယ်ပြန်ပြုတ်ကျသွားနိုင်တယ်ကြောင်းကျိုးမြင်လာတယ်ပြန်ပြုတ်ကျသွားနိုင်တယ်နော်အမြဲတမ်းမြင်နေမှာကောင်းတယ်အမြဲတမ်းမြင်နေဖို့ဆိုတာတော့မညာဖွညာရမှသိကြတယ်အကြောင်းမို့ဝိသုရိမကနောက်ဆုံးချက်ဘာလေးဟောသွားတယ်မိတ်သွားတယ်အန္တရာစအပြောတာနေနာမက်ဖို့မရောက်မီအတွင်းမှာတဲ့အပြောတာနေနာ အဆုံးမတတ်ဘဲနဲ့မပြအထုတ်ခြင်းဖြင့်တာမာရီဒီဝိပဿနာဉာဏ်ဒီပြီးဆုံးအထုတ်ရမယ်မဲ့ဖို့မရောက်သေးပြီမှာမရမချင်းပေါ့မဲ့ဖို့မရောက်မချင်းမပြအထုတ်ရမယ်လို့ဆိုလိုတော့ဒါကြောင့်မို့အဲ့မှာဆောင်းဖို့တွေကလမ်းဆုံးမရောက်လက်မမြောက်တောက်လျှောက်သွားရမည်ကိုယ့်ရဲ့ဆုံးပန်းတိုင်းမရောက်မချင်းဆက်တိုက်အထုတ်ရမယ်လို့ဆိုလိုပါတယ်ရက်သွားရင် နားသွားရင်အစအပြန်လောရတတ်တယ် ဒါကြောင့်တရားတစ်ခုလုံးမဲ့ကြရင်တိုးတက်အောင်လုပ်စေချင်ပါတယ်တိုးတက်အောင်လုပ်မှကိုယ့်အတွက်ကြိုးရှိပါတယ်အဲ့ဒီလိုကြိုးရှိမှလည်းကိုကအထောက်အရာတရားတရားတွေပို့ပို့ပို့ပို့ထက်တန်လာအကျိုးမရှိဘူးဆိုတခါလာလဲဒါဒါတခါလာလဲဒါဆိုစိတ်တက်ကြသွားတယ်ဘုညာလိုမဖြစ်စေချင်နော်ဒါဒီနေ့ဒီလောက်နဲ့တော်မယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မဲ့ညာဖူညာနိဗ္ဗာန်ကိုရလွယ်ရောက်လာနိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်းဘုရား